စပ္ပယကိယာယสัมပါတိတိတင့်တယ်လျောက်ပတ်အစဉ်ပြေစွာပြုခြင်းဖြင့်လည်းဘဝနာညာကိုကြီးပြည့်စုံစေနိုင်ပါတယ်ကြီးပြည့်စုံစေရမယ်လို့အဲ့ဒီပိုက်ကလေးစာပြုတဲ့လက်တွေ့ကိုပေါင်းစပ်ပြီးတော့ရှင်းလင်းတော့ပါတယ်အဲ့ဒါမှာ တပ္ပယ9မျိုးစင်ပြေမှု9မျိုးအဲဒါကိုလည်းပဲထုတ်ပြီးတော့ပြောတော့ပါတယ်မတိကပြုတ်ထုတ်ပြီးတော့ကောင်းစဉ်ပြောပြီးတော့တစ်ခုချင်းတစ်ခုချင်းလည်းပဲမကျင်းမကျဲရှင်းလင်းသွားပါတယ်။မနေ့ကပုဂ္ဂလောအာဝစတောကောကျရောသဗ္ဗတ်သံအာဝစတောကောကျရောပသံ သုံးမျိုးပြီးတော့ပါတယ်နေရာထိုင်ခြင်းအစဉ်ပြေမှုရလို့မရဖို့ဆွန့်အတွက်စကြက်အစဉ်ပြေမှုပသတ်သဗ္ဗာယမဖို့မှဖီလာကန့်လန့်ဖြစ်တဲ့စကားတွေမပြောဘဲနဲ့တရားနဲ့စတဲ့စကားကိုသာပြောဆိုမှုဒါနဲ့ပတ်သက်ပြီးတော့ ယောဂီလူဦးကျောင်းအားလျော်စွာဆုံးပြပြီဆိုရင်တိဓမ္မိကထာတရားနဲ့ဆက်တဲ့စကားပြောရတယ်။အဲ့ဒါမရှိဘူးဆိုလို့ရှိရင်အရိယဝတုဟိပါဟောတန်ရှင်းမြင့်မြတ်သောစိတ်ငြိမ်မှုရှိရမယ်ဆိုတာပြောတော့ပါတယ်။စိတ်ရနဲ့ပတ်သက်ပြီးတော့ပြောစရာအချက်ကလေးတွေ တော်တော်လေးရှိပါတယ်သာမန်တို့နောက်အကြောင်းရင်းတဲ့ခါကျမှဒီနှစ်ချက်ပြည့်စုံတဲ့အတွက်သာသနာပေါ်မှာသာသနာဖြစ်တဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေစိတ်ထားကိုသာသနာမှာအပဖြစ်တဲ့ပုဂ္ဂိုလ်များအဲ့ဒီနှစ်ချက်တွေ့ရတဲ့အတွက်စိတ်ထားလေးတွေပြောင်းပြီးတော့စိတ်ဝင်စားဖို့ပေါ့လေတော်တော်ကောင်းပါလေဒါလေးဘုရားကလည်းဟောတော့ဟောပါတယ် ဒါပေမဲ့အဲ့ဒါတွေထည့်ခေါ်နေလို့ရှိရင်လမ်းမှန်ကိုလိုက်စခန်းမှဆိုင်ဆိုတဲ့တရားရောက်မှာမဟုတ်တော့ဘူးဒါအဲ့ဒါပဲခြံထားရတော့မှာပါပဲခြေလေးအစဉ်ကြောက်ရောက်တဲ့အတိုင်းပုဂ္ဂလတ္တပါယရှင်းလင်းပြပါမယ်အဲ့ဒီပုဂ္ဂိုလ်ကနှမျိုးရှိပါတယ် တိတရားကျင့်ဖို့ကျင့်ပဲပုဂ္ဂိုလ်ပေါ့ဘုန်းကြီးတို့စာခေါ်ဆိုရင်တော့သဗ္ဗမကြာရီခေါ်တာပါဤမြတ်သောတရားကျင့်ပဲပုဂ္ဂိုလ်ပါနေ့ဆရာပုဂ္ဂိုလ်ပါလေအကျရိယပုဂ္ဂိုလ်ပါအဲ့ဒီပုဂ္ဂိုလ်မျိုးဒီနေရာဌာနမှာပုဂ္ဂလအရာယူရပါပါလား ကျမ်းဂန်အဆိုမင်းကတော့အတိဇာနကတိကောစီလာရိကုဏသံပါနောလို့ဖွင့်ထားပါတယ်ပုဂ္ဂိုလ်အယမေဖို့မှာဖီလာကန့်လာဖြစ်တဲ့တောဘွဲ့တောင်ဘွဲ့မြစ်ဖွဲ့စသည်ပေါ်လေးဒီမှာအဲဒီလိုအဖွဲအနွယ်တွေနဲ့ချိန်ကုန်ပြီးတော့နေတာပေါ့လေအဲဒီစကားတွေပြောဆိုနေတာ ဆက်စကားရောစကားတွေပြောဆိုရအောင်အဲဒါကတော့အဲ့ဒီအမျိုးမရှိရဘူးလို့ဆိုတာအဲ့ဒီစကားမျိုးမပြောရဘူးဆိုတော့တရားနဲ့ဆက်တဲ့စကားမျိုးပေါ့လေမနေ့ကပြောခဲ့တဲ့ကထာဝတ္ထုနဲ့ဆက်တဲ့စကားမျိုးတွေပေါ့တတိပ္ပံယောဂီများအနေနဲ့ဆိုရှိရင်လက်တွေ့ကျင့်သုံးရတဲ့တတိပ္ပံနဲ့ဆက်တဲ့စကားမျိုးတွေဒီထဲမှာအကုန်ပါပါတယ် အဓိပ္ပာယ်ပြောလို့ရှိရင်ဒီလောသမာဓိရောပညာရောအကုန်လုံးပါတော့မိခင်ရှိပါဆိုလည်းပါတော့တာပါပဲဟုတ်အဲ့ဒါမျိုးတွေကတော့ဓမ္မိကထာရဲ့မှာထည့်ပါတယ်တရားစကားပြောဆိုရပုဂ္ဂိုလ်ဒီတော့ဓမ္မသီလဒီကုဏစံပါဏောဆိုတာပါသီလအစရှိသောဂုံအည်အသွေးတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါကိုဒီယထာနာမှာ ပုဂ္ဂလအရာယူပါတယ်အဲဒီပုဂ္ဂိုလ်တွေကတရားကျင့်ကိုကျင့်မယ်ခြင်းလည်းရှိတာပါပဲဆရာအနေနဲ့တီးနေတဲ့ပုဂ္ဂိုလ်လည်းရှိတာပါပဲနှစ်မျိုးလုံးပဲယူရပါပါပဲပုဂ္ဂိုလ်တူကိုအာကုလကုအမိပြုပြီးတော့လက်တွေ့ကျင့်သုံးရပါမတည်ငြိမ်သေးတဲ့စိတ်လည်းပဲသူတခြားခြားကြီးတည်ငြိမ်လာတယ် တည်ငြိမ်လက်စာစိတ်လည်းပဲထူးထူးခြားခြားကြီးခိုင်မြဲလာတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရောဟာစပ်ပါရဖြစ်တယ်လို့ဆိုတော့ပဲကိုကြက်ခိုင်ရေးအတွက်အစာတော့အနေထိုင်စသည်ဟောလေအဲ့ဒါမျိုးအလေးထားနေတဲ့လေးထားရတဲ့ပုဂ္ဂိုလ်ကတော့ပုဂ္ဂိုလ်ဖြစ်ပြီးတော့မျက်ပုံမျက်ပုံမှာဖီလာကန့်လန့်ဖြစ်တဲ့စကားတွေလျှောက်ပြောတဲ့ပုဂ္ဂိုလ်ကတော့အဲ့ဒါတော့ အဆင်မပြေဘူးပေါ့အစပါယပုဂ္ဂိုလ်လို့ဆိုရမှာပေါ့အဲ့ဒါလိုပုဂ္ဂိုလ်မျိုးကတော့ရှုနှစ်ရေလိုပါပဲကြည်လင်းနေတဲ့ရေရှုနှစ်ရေရောလာပြီဆိုလို့ရှိရင်တော့ရေထေးသွားတော့တာပါပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးအကြောင်းပြုပြီးတော့မတည်ငြိမ်သေးတဲ့စိတ်တည်ငြိမ်လာမှာမဟုတ်ပါဘူးတည်ငြိမ်လက်စစိတ်လည်းပဲသူချာချာရေခိုင်ခံလာမှာမဟုတ်ပါဘူး မဖြစ်သေးတဲ့အတိပညာလည်းပဲဖြစ်လာမှာမဟုတ်ပါဘူးဖြစ်လက်စအတိညာလည်းပဲခိုင်ခိုင်ကဖြစ်လာမှာမဟုတ်ပါဘူးအဲဒီပုဂ္ဂိုလ်မျိုးတော့ထူးခြားမှာပါလေအဲတခုတော့ရှိပါတယ်ဆရာကတေတနာနဲ့အညီပြောဆိုဆုံးမှရှင်းကြပါလေကိုယ့်ဘက်ကမလိုလို့ကိုယ့်ဘက်ကလိုနေလို့ သမာဓိမရသေးတာညာမညာမဖြစ်သေးတာတော့အဲ့ဒါကတော့ဆရာသွားပြီးတော့ပုံချလို့တော့မရဘူးကိုယ်ပဲလက်ကြည့်ရတယ်။ဝဲဒီပဲညှက်ကြည့်ရတယ်ဓမ္မဟာ။အဲ့ဒါတော့စင်ရင်တုံးကြရှိတဲ့ပုဂ္ဂိုလ်တွေကတော့စင်ရင်တတ်ပါလေပြောတော့တစ်ဖက်ကစဉ်းစားတဲ့ပုဂ္ဂိုလ်တွေကတော့ဆရာနေရာမကြလို့ဆိုပြီးတော့ဗောလေအဲ့ဒါလည်းလုတ်တက်တာလည်းရှိတယ်။နေရာဆိုင်ရင်စင်ပြေလို့ဆိုပြီးတော့အဲ့ဒါလည်းလုတ်တက်တာလည်းရှိတယ်။ဒီကိစ္စမှာတော့မြတ်မြတ်တတ်တာစဉ်းစားမှ လောက်မှကြပါဒါနဲ့ပတ်သက်ပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေဘုရားမြတ်စွာဧကုသရနိကေမှာဟောထားတဲ့ကလျာဏမိတ်တတုတ်ပေါ်လေးအဲ့ဒါလေးတွေနှလုံးသွင်းဖို့လိုပါတယ်အဲ့ဒါမှာကလျာဏမိတ်တဆိုတဲ့စကားလေးပြောထားပါတယ်ကလျာဏဆိုတာကောင်းသောမိတ်တဆိုတာမိတ်ဆွေပေါ့ဒီကောင်းသောမိတ်ဆွေ ကောင်းသောမိတ်ဆွေဆိုတာပါလဲဘယ်လိုလဲဆိုတာတော့သိဖို့လိုပါတယ်စကားလေးကအမှန်လှနေတာကောင်းသောမိတ်ဆွေဆိုတာဟန်ဆောင်မိတ်ဆွေဟုတ်တယ်မိတ်ဆွေပါပဲအဲ့ဒါလို့ကလျာဏမိတ်မိတ်ဆွေကလျာဏမိတ်တရွေးရွေးချယ်ဖို့အချက်9ချက်နဲ့ရွေးရပါတယ်ဒီမှာမြတ်စွာဘုရားရွေးထားတာကတော့ပိယောဂရုဘာဝနီယောဝတ္တကြဝကျင်တဲ့ခမော ကံပိရံစကံပိရံကြကထံကတ္တလောချထာနေနိယောချကောတဲ့အဲဒီမှာပိယသတ်တတ်တာပါပိယပိယဆိုတာအဲနှစ်သက်ဆရာပုဂ္ဂိုလ်ပေါ့ပိယစကားနဲ့ပြောလို့ရှိရင်ရှစ်ဆရာခင်မဆရာပုဂ္ဂိုလ်ပေါ့သို့တော့တခါနဲ့တွေ့တာဆရာပုဂ္ဂိုလ်တော့မဟုတ်ပါဘူးဒီမှာတော့ ဒီကိကဆွန်ကျဲမှုယောသသာပစ္စည်းနဲ့ကုညီမှုလောက်အားနဲ့ကုညီမှုစီကံကုခြင်းတိလကောင်းမှုအဲ့ဒါဒီအတွက်နှစ်သက်ဆရာဖြစ်တော်တာပါပဲ။စိတ်စီရင်ကောင်းကောင်းနဲ့ဒါတတ်နိုင်နေသူတို့ဘာပြေးကြည့်ပေါ့။ကိုယ်လိုအားလည်းပဲပြေးကြည့်ပေါ့။ဒီစေနာကောင်းကောင်းနဲ့ဒါကိုယ်ရှင်တရားကောင်းကြည့်ပေါ့။ လူတွေဆိုလို့ရှိရင်အနည်းဆုံး၅ပါးသီလပါဝရိတသီလပြည့်စုံပါမယ်အာจารခေါ်တဲ့ဇာတိတသီလလည်းပဲထိုက်တန်ပြီးပြည့်စုံပါမယ်အဲပြည့်စုံပြီဆိုလို့ရှိရင်ကိုယ်ကိုခင်ပါချစ်ပါလေတိုက်တွန်းနေဖို့မလိုပါဘူးဘုရင်ကသိလာပါတယ်ကွာအဲ့ဒါလို့ကုညီမှုအတွက်တိလအတွက်ပေါ့နှစ်သက်စရာဖြစ်တဲ့ ခုံကြီးနဲ့လည်းပြည့်စုံရမယ်အဲ့ဒါပထမဆုံးခုံဒါသိအရေးကြီးပါတယ်သူကတော့အဲ့တော့ဝန်းကျင်ရဲ့ချစ်ခင်လေးစားခံလို့တဲ့ပုဂ္ဂိုလ်ဟာကိုယ့်ဘက်ကဝန်းကျင်ချစ်ခင်လေးစားဆရာဖြစ်နိုင်တော့အောင်ချစ်ခင်ဆရာဖြစ်နိုင်တော့အောင်ပေါ့လေတိုက်တန်တည်းပစ္စည်းနဲ့ကုညီမှုလူအားကုညီမှုနဲ့အထူးအားဖြင့်အစီကံကုရေးတည်လာကောင်းပါအဲ့ဒါနှစ်သက်ဆရာပဲညာလို့ဆရာဖြစ်တော့တာပါပဲ ဂရုတဏိဂုရုလေးစားလောက်တူလည်းပဲဖြစ်ရမယ်လေးစားလောက်တဲ့ဂုံပေါ့လေးစားလောက်တဲ့ဂုံဆိုတာကခုနပြောခဲ့ဂုံနာမကစိတ်လေးစိတ်ချားတွေလည်းပဲမြတ်မြတ်တာရှိရမယ်ဒီဒီကြီးရှိရမယ်အတိလိမ်ပါတွေလည်းရှိရမယ်အဖက်ဖက်မှာပေါ့လေအများလေးစားနိုင်လောက်တဲ့အည်အသွေးတွေပေါ့လေရှိရတယ်အဲဒီပုဂ္ဂိုလ်ကဂရုလို့ခေါ်ပါတယ် ရှင်ဒီယတက္ကတာသုံးဆိုလို့ရှိရင်တော့ကုရုလို့ခေါ်ပါတယ်တော့အဲဒီကုရုကုံလည်းရှိပါတဲ့တတိယတော့ဘာဝနိယဘာဝနိယဆိုတာကအများရဲ့မေတ္တာစိတ်နဲ့ပေါ့လေတိုးပွားစီအပ်တယ်လည်းဖြစ်ရမယ်ဒါစာလုံးဖြစ်နေတာပေါ့အများရဲ့မေတ္တာထားခြင်းခံရတယ်ပေါ့လေအဲလိုအကုလုပ်တဲ့ပုဂ္ဂိုလ်อืม ပြရကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေချမ်းသာသောနဲ့ဒီခန္ဓာဝန်းကြီးရောက်ဆောင်ရွက်နေရပါစေဆောင်ရွက်နေပါစေဆိုတော့အများကောင်းကျိုးပြုလုပ်ငန်းကြီးကိုအသက်ရှည်ရှည်နဲ့ဆောင်ရွက်နိုင်ပါစေဆိုတော့ညာလို့ပေါ့အဲ့ဒီလိုမေတ္တာအထားခံရသူပါသိရမယ်လို့ဆိုလိုပါတယ်တော့ရှေ့ပိုင်းအည်သွေးတစ်ခုပြည့်စုံတယ်ဆိုလို့ရှိရင်တတိယအည်သွေးကတော့ ကိုကမတောင်းဆိုရဘူးလို့အလိုလိုပြည့်စုံလာတတ်တာပါပဲအဲတော့အများပေါ်မှာရှင်းမှတဲ့မေတ္တာထားရပြီဆိုရင်ပေါင်းတင်ဆက်ဆံရေးကအစဒီခန္ဓာတဲ့ခွန်းလို့တတ်တဲ့အနိနာခန္ဓာတဲ့သာနာတတ်တယ်ပေါ့သူတို့ရဲ့အကျိုးစီးပွားမမကံကတိနာလေပုဂ္ဂိုလ်ဟာအဲဒီခံခွန်းလို့အနိနာခံဆိုတာပေါ့သာနာဆိုတာလည်းရှိလာတာပါပဲ သူတို့ကပြုမှပြောမှတွေစိတ်ထားမှတွေဖြစ်လို့ရှိရင်အာမနာတပြုဖြစ်ဖြစ်တတ်ပါတယ်တော့သူမှကိုယ်လုံးစိတ်အပြုကိုလေးတွေစိန်ချောနေလို့ရှိရင်လည်းပဲကျင့်တတ်တော့တယ်ဝန်တတ်တတ်ပါတယ်သူကတော့ဒီကမစရိယာမရှိရနဲ့ပေါ့ဒီဝန်တတ်တတ်တယ်ငါလည်းပေါ့ပြောဒါတော့သူရဲ့အခြေခံအလင်းစားခံရသူဟာ မိမိကိုယ်တိုင်ကချစ်ခင်နိုင်လောက်အောင်မေတ္တာလည်းထားပြီးကရုဏာလည်းရှိပြီးဝိရိတာလည်းပဲရှိပြီးဆိုလို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်တွေဒီမှာပြောမှစိတ်ထားမှလည်းရှင်းနေမနစ်တတ်ဘူးမတော်တာတွေတွေးလို့ရှိရင်ပြောဆိုဆုံးမတတ်တယ်တဲ့ပြီးတတ်တယ်လမ်းဟန်ကတွေ့ရှိနေလို့ရှိရင်လမ်းဟန်တဲ့ပြီးတတ်တယ်အဲ့လိုတဲ့ပြီးလို့ရှိရင်သူကငါဆရာလို့ရမလားဆိုပြီးတော့လည်းသူကစိတ်ဆုံးမှလည်းမကြောက်ဘူး ဒီလိုလုပ်လိုက်တဲ့သူများကြီးစုတင်ပြီးတော့ငါချစ်ခင်တော့မှာပဲဆိုတော့ပြင်းလင်းချက်လည်းမထားဘူးတကယ်ကို ရိုးသားတဲ့သဘောနဲ့ပေါ့လေပြုပြင်တတ်ပါတယ်တမအဲ့ဒါဝတ္တာခေါ်ပါတယ်ဝတ္တာမတော်တာတွေ့လို့ရှိရင်ပြောဆိုဆုံးမတတ်တဲ့ဂုဏ်ကြီးတဲ့ဒါသိအရေးကြီးပါတယ်မိမိကိုယ်တိုင်ကလည်းပဲအဲလူတော်လူကောင်းလူဖြစ်အောင်ပေါ့လေမြတ်စွာဘုရားဆုဆုံးမတဲ့အတိုင်း ကျင့်သုံးကျင့်သုံးလို့တော့အချိုးကျလာပြီဆိုလို့ရှိရင်သူရဲ့နိစ္စရာအတိုင်းဝင်လည်းပဲကောင်းမှုရာအတွက်ကျိုးဆိုဆုံးပါလားကိုတယောက်လေးကောင်းနေချမ်းသာတာမဟုတ်ဘူးအတိုင်းဝင်ကောင်းမှာအတိုင်းဝင်ကတော်မှာအတိုင်းဝင်ကကောင်းနေမှာအတိုင်းဝင်အမုံမြမှာကိုလည်းချမ်းသာတာပါပဲအေးချင်းတဲ့ကဘာလေးပေါ့လေအဲ့ဒီလိုတီထောင်ရမှာတော့မတော်တာတွေ့ရင်ကြည့်မနေရဘူးကိုနဲ့မဆိုင်ဘူးဆိုလို့ဒီလိုမတွေ့ရဘူးကွာဒါတိတ်အရေးကြီးပါတယ်အထူးသဖြင့် တရားနေတဲ့မှာဆိုလို့အရေးကြီးပါတယ်နောက်တစ်ခုကတော့ဝကျနခမဝကျနခမဆိုတာကအဲသူတစ်ပါးကပေါ့ဝကျင်ကအမြင်မတော်တာတွေတွေ့လို့ရှိရင်ဒီပြမှားနေတာအဲဖြူမှားနေတာကြောမှားနေတာစိတ်ထားမှားနေတာတွေ့လို့ရှိရင်ပြောဆိုအဲ တတိပေးတယ်ပေါ့လေအပြည့်မြင်လို့သူတစ်ပါးကအပြည့်မြင်လို့တတိပေးလို့ရှိရင်ခန္ဓာရရှိရမယ်အတိခန္ဓာရတယ်ကိုကဆရာကြီးလုပ်ပြီးတော့ကိုကသာသူများဩဝါဒပေးလို့ဖြစ်ရမယ်သူများကကိုဩဝါဒပေးဖို့မလိုဘူးဆိုပြီးတော့မာမာနာနဲ့ပေါ့လေကျင့်ခံနေရဘူးကိုအောင်အရွယ်ငယ်တဲ့ပုဂ္ဂိုလ်ရဲ့ဖြစ်စေကဘူးပေါ့လေအကျိုးစီးပွားလိုလာတဲ့အနေနဲ့အပြည့်မြင်လို့ဒီပြည့်လို့ရှိရင် သိခံနိုင်ရတယ်အတိတ်ကြီးရှိပါတယ်အဲ့ဒါလည်း၆ခုရောက်ကတော့ဂံပီရံကြကထံကတ္တလေးနှစ်တော်တရားစကားပေါ့လေးနှစ်တော်တရားစကားကို ပြုပြောဟောနိုင်လို့ဖြစ်ရမယ်လေးနှစ်တော်တရားစကားဆိုတာကတော့ယောဂီဒီမြင်နဲ့ပြောရလို့ရှိရင်တော့ရှုမှတ်ပုံပေါ့လေ စံတရားရှုမှတ်ပုံလေခုဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်တွေဆိုတော့ဝိပဿနာဇံပုံအထုတ်ပုံအောင်လည်းမစိတ်နဲ့တက်အောင်ချိန်ရရတဲ့စာပါတိတိမိဖြစ်အောင်မှတ်ရတဲ့စာတွေပါဒီလိုမျိုးတွေဒါဇံနဲ့ပတ်သက်တဲ့တရားစကားပေါ့အဲ့ဒါလို့လည်းပဲကြောင်းရဆက်ရမယ်ကြောင်းရဆက်လို့ရှိရင်ခိုင်ရဲတဲ့တတိတွေဖြစ်လာပြီးတော့စိတ်တွေစူးစီးတဲ့အခါမှာအယုံနဲ့မစိတ်နဲ့တက်ပြီးတော့ ယုံနာပိုက်ခြားခြင်းကအစဥပဒနာဉာဏ်ကြီးဖြစ်တတ်တယ်။ဥပဒနာနဲ့ပတ်သက်တဲ့စကားဥပဒနာအမိပြီးတဲ့စကားဥပဒနာဉာဏ်နဲ့ရင့်ကျက်ပြည့်စုံပြီးတော့နောက်ဆုံးမတရားဖို့တရားနိဗ္ဗာန်တရားတွေကိုတနည်းအားဖြင့်နိဗ္ဗာန်ကိုပဲအရိယမညာဖွညာနဲ့မမြော့ရမောပြီးသိကြနိုင်တယ်ဆိုတာပါလေ။အဲ့ဒါဒီနဲ့ဆက်တဲ့တရားစကားပါလေ။ဟုတ်စာပြောပြောလို့ရှိရင်တော့တစ္ဆာလေးပါးနဲ့ဆက်တဲ့တရားပရိစ္ဆေသမုပ္ပါဒ်နဲ့ပတ်သက်တဲ့စကား ဗောဓိပက္ခိယ38ပါးနဲ့ပတ်သက်တဲ့စကားအဲဒီဗောဓိပက္ခိယ38ပါးတွေကသတိထံ၄ပါးနဲ့ပတ်သက်တဲ့စကားပေါ့လေအဲဒါကြီးပြောနိုင်ဟောနိုင်လို့လည်းဖြစ်ရမယ်လို့ဆိုပါတယ်စာရိတ္တတဲ့မဟုတ်ဘူးလက်တွေ့နဲ့ပေါင်းစားပြီးတော့ပေါ့ဒီဟောစာကဒီလိုဆိုတယ်ဆရာအမိန့်ထားတာဒီလိုမိန့်ထားတယ်လက်တွေ့ကဒီလိုဆိုတယ်ရှိတယ်အဲ့ဒီစာရိတ္တနဲ့လက်တွေ့ပေါင်းစားလိုက်တဲ့အခါကျတော့ဟောဒီအခြေတွေထွက်လာတယ်ဆိုတာပေါ့လေပြောနိုင်ဟောနိုင် ပြတ်နိုင်တယ်လည်းဖြစ်ရမယ်လို့ဆိုပါတယ်ဒါလည်းအရေးကြီးတာပါပဲနောက်ဆုံးကတော့နောကြာဌာနေနိယောဇကောအထာဏဆိုတာမသိမ့်တော်တာပေါ့မသိမ့်တော်သောအရာအကျိုးပြည့်နိုင်တဲ့အရာပေါ့မမှန်ကန်တဲ့အရာအကျိုးပြည့်နိုင်တဲ့အရာအဲ့လိုမသိမ့်တော်တဲ့အရာမှာကိုယ်ကျိုးအတွက်ပေါ့လေ And the last quality to be possessed by this uh, good companion or friend is nocha tane niyojako. That means one should not be able to use uh, others to one's advantage uh, in inappropriate matters, matters which are not appropriate. အဲ့ဒါအဲ့ဒီအင်္ဂါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကကလျာဏမိတ်တာပါလေကောင်းသောမိတ်ဆွေမိတ်ဆွေကောင်းလို့ဆိုရပါပဲဟုတ်ပဲအဲ့ဒီဂုံကြီးတွေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတကယ်လည်းပဲဒီဒီအကျိုးစီးပွားကိုလည်းပဲနားလည်ပြီးတော့သူတစ်ပါးရဲ့အကျိုးစီးပွားကိုလည်းပဲနားလည်ပြီးဖြစ်လာတာပါပဲသူတစ်ပါးဆုပ်ယူရေးမှာဆုပ်ယူပြပြရေးမှာပါလေမလိုလား ကြီးပွားတိုးတက်ဖွံ့ဖြိုးရေးမှာပေါ့ဒီကျင့်ရရတူနေတဲ့အပိုင်ရောက်တာပါပဲဒီပုဂ္ဂိုလ်ကတော့အဲဒီပုဂ္ဂိုလ်မျိုးတော့ပရိလမိတ်တစစ်ပြီတဲ့တော့အဲဒီပုဂ္ဂိုလ်ကတော့ဒီမှာပုဂ္ဂလတ္တပယဖြစ်ပြီးပဲလို့ဆိုပါတယ်အဲဒီပုဂ္ဂိုလ်မျိုးကိုခိုးရမယ်တဲ့ချင်းကပ်ရမယ်တခါတခါမိကိုကံပုဂ္ဂိုလ်ကအခမတင်လို့အကြောင်းတစ်ခုရောက်ကိုယ်ကိုနှင်ထုတ်သည့်တရားတော်မှာ တွေ့ကပ်ပြီးတော့တော့မှနေရမယ်လို့တော့မှစာဒီလိုဆိုထားပါတယ်သို့တော့အခြေခံကုကြီးနီလာတွေမဲ့ပြီးတော့စိတ်နေစိတ်ထားကိုလည်းပဲဖွံ့ဖြိုးတိုးတက်အောင်တန့်ရှင်းအောင်အတိညာဏ်ကြီးလည်းပဲတော်တော်လေးကျင့်လာလောက်တဲ့အထီးပေါ်လေးရင့်ကျက်အောင်ပြုဝထားဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတေနုသူလို့ခေါ်ရပါပဲဘဝတွေးတေနုသူစိတ်နေစိတ်ထားတေနုသူလို့ခေါ်တာပါပဲ သေးတဲ့အရာဟာအထီးပါမခံနိုင်ဘူးအားနည်းနုတဲ့အရာလည်းပဲအထီးပါမခံနိုင်ဘူးနည်းနည်းလေးမကျေနပ်စရာလေးတွေ့လိုက်တာလည်းပဲတုံ့ပြန်မှုကအမှန်တမ်းမြင်ရတယ်ဒီကတော့ချက်ချင်းရှူရှဲတယ်ဘလုံးဖြစ်ကုန်လာတယ်တော့အဲ့ဒါလေးကြတော့ခွေးတို့အတိတ်တည်းထားရပါတယ်တော့အဲ့ဒါသူတဖြည်းဖြည်းစိတ်လေးစိတ်ထားလေးသိရကနေပြီးတော့ကြီးထွားအောင်ပြုပြရပါတယ် အတိညာမဖြစ်သေးဘူးဆိုလို့ရှိရင်စိတ်ကမရင့်ကျက်သေးတော့ခန္ဓာရင်မရှိသေးတော့အတိညာဖြစ်အောင်ပေါ့လေပฏิစေကနာဗလာဆင်ញင်လို့အတိညာလေးလည်းအားကောင်းလာအောင်ဘာဝနာဗလာပေါ့လေပွားများအတိညာလေးလည်းအားကောင်းအောင်ဆိုပြီးတော့အချိန်တော်စောင့်ရပါတယ်တော့များသောအားဖြင့်အပုဂ္ဂိုလ်တွေကမြောက်ပြင်ပြီးတော့ပြောမှရှင်းလိုက်ကြပါတယ်နည်းနည်းလေးအပြစ်ကလေးထောက်ပြလိုက်လို့ရှိရင်ညနာပြပြီးတော့တမျိုးတစ်ခုပြသွားတာပါပဲ တချို့များဆိုလို့ရှိရင်တွားတော့မယ်ဆိုပြီးတော့အထုပ်တော်ပြင်လာလည်းရှိရတယ်တော့ဒီတော့ဒါမျိုးကြီးကြတော့ဘုရားတို့သိကြည်ထားရပါတယ်တပိဋကဉာဏ်ပိုင်ရှင်မြတ်စွာဘုရားတော်မှာမိမိတရားဟောတဲ့အခါမျိုးမှာကျူးရှိတဲ့စကားဟုတ်မှန်တဲ့စကားဒီစကားနှစ်ခုကိုပဲမိကြတော်မူပါတယ်သုကတခုံတော်အဖွဲ့မှာဖွင့်ထားပါတယ်အဲဒီကျူးရှိဟုတ်မှပြီဆိုလို့ရှိရင်တော့ တခါတခါမှာချင်းမြောက်ပြီးတော့ဟောတာပေါ့ချင်းမြောက်ခေါ်လဲဆိုလူတွေကကြိုက်တာပေါ့တခါတခါလဲချင်းမြောက်ခေါ်လို့တရားအရာမရောက်ဘူးမအောင်မြင်နိုင်ဘူးဆိုလို့ရှိရင်တော့ခက်နေနေလေးဟောရပါတယ်ကွာခက်နေနေဟောမှတရားရမယ်ဆိုရင်အပြစ်တွေပြပြီးခက်နေနေဟောရပါတယ်ကွာဟိုလူနာစေကာကြီးတိုက်တယ်လို့ပြောတယ်ဟွန်းစေကာကုတ်တဲ့စေလေးတိုက်တယ်ဆိုရင်ချူချူလေးဆိုတော့ အဝင်ကောင်းလာပါတော့အဝင်ကောင်းတဲ့ဆေးကြီးတိုက်ရလဲယောဂပြဿနာကြောက်ပါတခါတခါလဲဆေးကကြီးတိုက်ရပါတယ်ဆေးကကြီးတိုက်ရလားလူလာမကြိုက်ဘူးပေါ့အဲချိုချိုအေးဆေးလေးဆိုကြိုက်တယ်ပါတော့အဲ့ဒါတောင်မှမြတ်စွာဘုရားဟာအချိန်စောင့်ရတယ်တရားခိုင်ယူမဲ့ပုဂ္ဂိုလ်ကစိတ်လေးစိတ်ထားတည်တည်နေတဖြည်းဖြည်းတရားဟောပြီးတော့ပေါ့ဒီစင်ရင်တို့တရားလေးရှိအောင်ကြီးထောင်ပြီးလို့ပြရတယ် နုနေလို့ရှိရင်လည်းပဲရင့်ကျက်သွားအောင်ပေါ့လေအသိဉာဏ်လေးကိုဖြည့်ကောင်းဆိုပြုလုပ်ပေးရတယ်။အဲဒီတော့မှတရားနာတွေကပြောခံလာတာတော့အဲဒီလိုလုပ်ရတယ်။ဘုန်းကြီးတို့ကလည်းတပိပိတဉာဏ်ပိုင်ရှင်ဘုရားမြတ်စွာဘုရားလောက်တော့ဆွမ်းဆောင်နေမှာတော့မဟုတ်ဘူးပေါ့။ဒါမလို့မြတ်စွာဘုရားဟာတတ္တဝအမျိုးမျိုးတွေအဲလိမ္မာရင်ကျေးလာအောင်ပြုလို့ရပါဒီနည်းအသုံးချတယ်ဆိုတာပေါ့လေ။အဲဒီနည်းလေးတွေထိုက်တယ်ကအတူခိုးပြီးတော့ပေါ့လေ။ ဖြစ်လို့ရပါတယ်ဒါပြင်တစ်ခါတစ်ခါမှလည်းပဲချော်တာမျိုးလည်းရှိနေတာပါလေတော့အဲ့ဒါမျိုးကြတော့ကိုယ်ဘက်ကလည်းသိခံရတာပဲတစ်ဖက်ကလည်းသိခံရတာအဲ့ဒီသိခံစိတ်ကြီးရှိပြီးတော့ဒီတရားကြီးအထုသွားလို့ရှိရင်လည်းကိုယ့်အတွက်အကျိုးရည်တွေထွက်သွားနိုင်တာပါတစ်ခါတစ်ခါလည်းဘုဒ္ဓကိုယ်တိုင်နှလုံးသားနေရာမကျတဲ့ပုဂ္ဂိုလ်နဲ့တွေ့သွားပြီဆိုရင်မြတ်ပြိတ္တကြားတဲ့တော့မှမြတ်စွာဘုရားလည်းပဲစိတ်ဆိုးခံရတာရည် ကြဲကြဲအပြည့်ခါရတာလေအများကြီးရှိပါတယ်ကိုတော်ကြီးတစ်ပါးသင်္ကန်းလေးစုထားတော့အများကြီးဖြစ်နေတော့ယဟန်ဆိုလို့ရှိရင်ရောက်ရရတယ်ဆိုတာပေါ့လေဆက်ပြောတဲ့ခါကျတော့ကဲဒီလိုဆိုလို့ရှိရင်တော့သင်္ကန်းလေးချုပ်ပြမယ်ဆိုပြီးတော့မြတ်ပိဋကကြားရမှာလေသင်္ကန်းလေးချုပ်ပြတာအဲ့ဒါမျိုးလည်းခံရပါတယ်တော့အဲဘုရားကိုယ်တော်မှာရှိနေလို့တချုပ်ချေတာပဲဘာမလို့ရဘူးညာမလို့ရဘူးဆိုတာပေါ့လေအဲ့တော့သူသေးတာကောင်းတယ်ဆိုပြီးတော့ချုပ်ရတယ်ပဲအဲ့ဒီ တည်တာကိုကျင့်တတ်နေတဲ့အဲဒီပုဂ္ဂိုလ်မျိုးတွေရှိတတ်ပါတယ်တမန်အခုဒီမှာတရားဌာနတွေမှာတော့အဲ့ဒါမျိုးတော့ကြုံရခဲပါတယ်ကွာဘုရားတို့တော့ပြီးပါမှလည်းအဲ့ဒါမျိုးတွေနဲ့ကြုံရတာမျိုးရှိပါတယ်တတိပဌာန်တရားတော်မှာဒီကာယနောဟိုလီဟွာဝေးဆိုတာအဲ့ဒါတွေထည့်ပြီးတော့ပြောပြောပြီးလို့ဟိုဒီဘကကမ္ဘာဆရာတယောက်ကဒီဝေါဝေးဆိုတာတော့ဒါတော့မဟုတ်နိုင်ဘူး ခြားခြားဘာသာတွေလည်းသူနည်းသူဘာနဲ့ရှိမှာပဲရှင်ပြဟောတာပြောတာတွေတော့ဒီလိုတော့သဘောကျတဲ့အချက်တွေရှိပါတယ်ဒီတစ်ချက်ပြောလိုက်တာလည်းခလို့ဒီနေ့ကဆက်ပြီးတော့ကမ္မထာကထွက်ပါပြီတဲ့ဒီမှာကြီးကလည်းအဲ့ဒါမျိုးလည်းရှိတတ်ပါတယ်နော်နည်းနည်းလေးခက်ဆက်ဆက်လေးပြောလိုက်တာလည်းခလို့အဲဒီဘုန်းကြီးစီတော့ဘယ်တော့မှတရားအမထုတ်တော့ဘူးဆိုပြီးတော့ပေါ့လေထွက်သွားတယ်လည်းရှိတတ်ပါတယ်ဒီမှာဟိုဖရာတော်မှာခါသေးတာပဲဘုန်းကြီးတို့ဆိုရင်တော့အထူးပြောစရာမရှိဘူးဆိုပြီးတော့ ကိုယ်ကိုယ်လည်းဖြေသိရပါတယ်အဲ့တော့အဲ့ဒီလိုပုံကိုယ်ကြီးရှိဝင်နေရကြလို့ရှိရင်တော့ဘုန်းကြီးတို့ကတော့သိတတိထားပါတယ်အဲ့တော့ဒီကြောင့်ဒီတော့ခီးပြောမယ်အစားပေါ့သိကြတဲ့လမ်းကြောင်းပါဆိုပြီးတော့ရှူဝဝေးတို့နိပိယစကားသုံးရပါတယ်အဲ့ဒီကြတော့လူကအဲ complain လုပ်မဲ့ပုဂ္ဂိုလ်မပေါ်ပါဘူးဟန်လာပဲလို့ဒီရတော့ပြောတာပါအဲ့ဒီကလျာဏမိတ်တနဲ့ပတ်သက်ပြီးတော့ပြောစရာကြီးတော်တော်ကျေပြတ်ပါလေနောက်အကြောင်းကြီးတဲ့ခါကျမှ ကလျာဏမိတ်အကြောင်းကိုတခန်းဆက်ပြီးတော့ဟောပါဦးမယ်။အဲတော့ဒီတော့ဒီဒီနေရာမှာပဲရကြအောင်လို့နောက်တစ်ခုကတော့ဘောဇနဆပ်ပါရဘောဇနဆိုတာကစားတော့ဖွယ်ပေါ့လေ။စားဖွယ်မဟုတ်ဘူးစားတော့ဖွယ်ပါ။တချို့မှအချိုးတင်းမြတ်တယ်။တချို့မှအချင်းတင်းမြတ်တယ်ပေါ့လေ။ဟမ်။အဲဒါလေးဒါလေးတွေကတော့စောကြောပုဂ္ဂိုလ်တွေကယောဂီများတင်းမြတ်မဲ့ဟာတွေပေါ့လေ။တခုခုတော့တင်းမြတ်မှာပဲဆိုပြီးတော့ စောက်ဝတောက်ဖွဲ့လေးငါးမျိုးတော့လုတ်ထားပါတယ်ကွာအဲတော့ဘောဇနာစပ်ပါရတော့ဖြစ်ကြလိမ့်မယ်လို့ထင်ပါတယ်နောက်ဥဒ္ဒစပ်ပါရဆိုတာကတော့တချို့ပုဂ္ဂိုလ်မှာတော့အေးအဆင်ပြေတယ်တချို့ပုဂ္ဂိုလ်ကတော့နူးနူးထူးထူးလေးအဆင်ပြေတယ်အဲတော့အေးလို့ရှိရင်နူးနူးထူးထူးလေးဖြစ်အောင်အေးတာမခံနိုင်တဲ့ပုဂ္ဂိုလ်နူးနူးထူးထူးဖြစ်အောင်အဲ့လိုရှိရင်လည်းပဲအေးအောင်ပေါ့လေဒါကတော့ဖန်တီးပြီးတော့နေလို့ရပါတယ်ဒါမှမဟုတ်ဓမ္မတော့အများနဲ့ထိုင်တဲ့နေရာမှာ ပံကကြိုက်တဲ့ပုဂ္ဂိုလ်ကပံကဖွင့်လာပြီးတော့ပံကမကြိုက်တဲ့ပုဂ္ဂိုလ်ကအိမ်နဲ့ကန့်နေရလို့ရှိရင်တော့ဒုက္ခရောက်တယ်ဒီမှာအဲ့ဒါလည်းကြည့်ချောက်ပါလိမ့်ပံကဖွင့်တော့မယ်ဆိုလို့ရှိရင်ဝန်းကျင်ကြည့်ရပါလေကိုယ်အကြိုက်ကြီးမကြည့်ရပါဘူးကိုယ်လှုပ်ချင်တာကြီးမကြည့်ရပါဘူးလှုပ်ချင်တာကိုအဲတော့စိတ်ထဲမှာထားပါတန်းစီထားပါလှုပ်တယ်မတင်ကြည့်ရပါလေလှုပ်နိုင်မနိုင်လည်းကြည့်ရပါတယ်ကွာအဲလိုကြည့်ပြီးတော့လှုပ်တင်ပြီးလှုပ်နိုင်ပြီဆိုလို့ရှိရင်တော့ကိုယ်လှုပ်ချင်တာလှုပ်လို့ရတာ ကိုယ်ကဒီလိုလုပ်လိုက်တဲ့အတွက်အများမထိခိုက်ဘူးဆိုလို့ရှိရင်လည်းအလုပ်နိုင်ပါတယ်ကိစ္စမရှိပါဘူး။ဒါတော့ဒီနေရာဌာနမှာဘောဇင်ဖြစ်ဖြစ်အပူအေးဖြစ်ဖြစ်ပေါ့လေ။ဤဝဲသုံးဆောင်ကြည့်လို့ပေါ့လေ။အဲဆန်းတာမယ်။မတည်ငြိမ်သေးတဲ့စိတ်လည်းတည်ငြိမ်လာပဲ။တည်ငြိမ်တဲ့စိတ်ကလည်းပဲထူးထူးခြားခြားကြီးအထူးတည်ငြိမ်လာပဲ။အတိညာဏ်လေးလည်းဖြစ်လာပြီဆိုလို့ရှိရင်တော့အဲ့ဒီစားပွဲအဲ့ဒီ အဲဥဒုဟာပေါ့လေမိမိနဲ့တင်းရပြီလို့ဒီလိုဆိုရမှာပါပဲအတိုင်းဝိုင်းအများနဲ့နေတဲ့ပုဂ္ဂိုလ်ဟာတိတ်တိထားပါလေကိုယ်အလိုကြီးမရှိရပါဘူးဟွန်းကိုယ်လူပြုလုပ်ချင်ဆိုလို့ရှိရင်တင့်မတင့်နိုင်မနိုင်ဆိုတော့ကြည့်ရပါတယ်ကွာကိုယ့်ကိုယ်သာသူများကသိခံရမယ်ဆိုတဲ့စိတ်ထားမျိုးမဝေးရပါဘူးကိုယ်ကသာသူများကိုသိခံမယ်ဆိုတဲ့သဘောမျိုးနဲ့နေလို့ရှိရင်ဖက်ဖက်ပါ အစဉ်ချောနေတာပါပဲနည်းနည်းစိတ်ထိခိုက်စရာတွေကြုံနေကြအောင်တော့မှတုတ်ပြန်မှုမဖြစ်လာဘူးဖြစ်လည်းပဲမမြန်လာဘူးပေါ့လေဒီမှာတိတ်ကြီးခံတတ်တယ်တော့အဲဒီလိုဆိုလို့ရှိရင်ပြဿနာကိုဖြစ်အကုန်လုံးချောနေတာပါပဲ